အခန်းကြီး30အငယ်1မှ9ထာဝရဘုရားမိန်တော်မူသည်ကားပုံကံသောအမျိုးသားတို့သည်အမင်္ဂလာရှိကြ၏သူတို့သည်ငါကိုအမိမပြုဘဲအချင်းချင်းတိုင်ပင်ကြ၏ငါဝိညာဉ်အခွင့်မရှိဘဲမိတ္တဟာယဖွဲ့၍အထက်ထက်အပြစ်ရောက်ကြ၏ဖာရောဘုရင်ဤဘုံကိုအမိပြု၍အေဂုတုအရေးကိုခိုလုံခြင်းငါငါနှုတ်ထွက်ကိုအခွင့်မပံဘဲ အဲဂုတ်ထုပြည်သို့ရောက်အောင်တွားကြ၏တို့ဖြစ်၍တင်တို့သည်ဖာရောဘင်ဤဘုံကိုအမိပြုသောကြောင့်ရှက်ကြောက်ကြလိမ့်မည်အဲဂုတ်ထုအရိတ်ကိုခိုလုံသောကြောင့်မျက်နှာပြက်ကြလိမ့်မည်သူတို့မင်းတို့သည်ဇောနာမြို့၌ရှိကြပြီတန်တမန်တို့သည် ဟာနက်မြို့သို့ရောက်ကြပြီအတုံးမဝင် အကူအညီမပေး ကျေးဇူးမပြုနိုင်ဘဲရှက်ကြောက်ခြင်းအတရေပြက်ခြင်းအကြောင်းသာ ဖြစ်သောလူမျိုးကို သူတို့ရှိသမျှသည်ရှက်ကြောက်ကြ၏ရှင်သေးမှရှင်သေးပြူငွေဆိုးပြန်တတ်သောမိမွေများသဖြင့်အလွန်ခဲရင်၍ဆင်းရဲသောပြည်ကိုလျှောက်လျက်တောင်မျက်နာသို့သွားသောတရိษံတို့အပေါ်မှတင်သော ဝန်များကိုကြည့်ရှုကြလော့။မြဲပခုံးပေါ်မှာဥစ္စာပစ္စည်းများကို၎င်း၊ကလအုပ်ဤဘို့ပေါ်မှာဗန္တာများကို၎င်းတင်၍ကျေးဇူးမပြုနိုင်သောလူမျိုးထံသို့ဆောင်သွားကြသည်တကား။အေဂုတုပြည်သည် အချီးနှီးတက်တဲ့အကျိုးမပေးနိုင်။ထိုကြောင့်မလှုပ်ဖဲနေတတ်သောယာခတ်ဟုငါသမုတ်ပေ၏။အငယ်ရှမှ၁၄ သင်သည်ယခုသွား၍သူတို့ရှေ့မှသင်ဘုံ၌ရေးထားရသောအချက် နောင်ကာလအစဉ်အဆက်တည်စေခြင်းဟာစာစီ၍မှတ်သားရသောအချက်ဟုမူကားဤလူမျိုးသည် ပုံကံတတ်၏ဖောက်ပြန်သောအမျိုးသားသာရဖျား၏တရားတော်ကို နာယူခြင်းဟာအလိုမရှိသောအမျိုးသားဖြစ်ကြ၏သူတို့ကလည်းဗျာဒိတ်တော်ကိုမခံပါနှင့်ဟုဗျာဒိတ်ခံသောသူတို့အား၎င်း မှန်သောစကားကိုငါတို့အားမဟောပါနှင့်ချော့မော့သောစကားကို ပြောကြပါလှည့်စားသောစကားကိုဟောကြပါလမ်းလွဲကြပါမှန်သောလမ်းကိုရှောင်ကြပါဤဒေလအမျိုးဤတန်ရှင်းသောဖျားကိုငါတို့ရှိမှကွယ်ထားကြပါဟုပရောဖက်တို့အား၎င်းဆိုတတ်ကြ၏တို့ဖြစ်၍ဤဒေလအမျိုးဤတန်ရှင်းသောဖျားမိန်တော်မူသည်ကား သင်တို့သည်နှုတ်ကပတ်တော်ကိုပယ်၍လိန်ကောက်ယူရင်းခြင်းကိုသာမိဝဲခိုလုံသောကြောင့်သင်တို့အပြစ်သည်ပြိုကျလူသော အုတ်ရိုးပြက်ကဲ့သို့၎င်းမြင့်သော အုတ်ထံ၌မညီမညွတ်ထွဲဝင်တကဲ့သို့၎င်း ဖြစ်လိမ့်မည်ထိုထံသည် အလင်းတစောချက်ချင်းပြိုပြက်တတ်၏မြေအိုးကွဲတကဲ့သို့ ကွဲရလိမ့်မည်ကွဲရာတွင်လည်းမိဘိုတဲက မိခဲခံเสียဖို့ရေကန်တဲကရေခတ်เสียဖို့အိုးချမ်းတစ်ခုမျှမရှိစေခြင်းကနှမျောခြင်းမရှိဘဲခွဲခြင်းကိုခံရလိမ့်မည်အငယ်၅မှ၁၉ဤဒေလာအမျိုး၏တန်ရှင်းတော်မူသောဖျားအရှင်သာရဖျားမိန်တော်မူသည်ကားတင်တို့သည် ပြောင်းလဲ၍ငြိမ်ဝတ်စွာနေလျင် ကဲတင်ခြင်းသို့ ရောက်ကြလိမ့်မည်ငြိမ်ဝတ်စွာနေခြင်း ယုံကြည်ခြင်းအားဖြင့်ခွန်အားအစွမ်းကို ရကြလိမ့်မည်။သင်တို့သည် ထိုသို့သောအလိုမရှိကြ။ငါတို့သည် ထိုသို့မနေမြင်းစည်း၍ပြေးမည်ဟု ဆိုသောကြောင့်သူတပားတို့သည်သင်တို့ကို ပြေးစေမည်။ငါတို့သည်လျင်မြန်စွာ စီးသွားမည်ဟု ဆိုသောကြောင့်သင်တို့ကိုလိုက်သောသူတို့သည်လျင်မြန်ကြလိမ့်မည်။သင်တို့သည် တောင်ထိပ်ပေါ်မှစိုက်သော မှတ်တိုင်ကဲ့သို့၎င်း ကုန်းပေါ်မှထူသော အလံကဲ့သို့၎င်းဖြစ်ရသည့်တိုင်အောင်တယောက်သောသူသည်ချင်းလျင်တထောင်သောသူတို့သည်ပြေးကြလိမ့်မည်ငါးယောက်ချင်းလျင်တထောင်ပြေးကြလိမ့်မည်အငယ်၁၈မှ26သို့တော်လေသာရဖျားသည်တင်တို့၌ကျေးဇူးပြုလိုသောငါမျှော်လင့်တော်မူမည်ကရုဏာပြုလိုသောငါချီးမြှောက်ခြင်းကို ခံတော်မူမည်အကြောင်းမူကားသာရဘုရားသည်တရားသောဘုရားသခင်ဖြစ်တော်မူ၏ကိုတော်ကိုမျှော်လင့်သောသူ အပေါင်းတို့သည် မင်္ဂလာရှိကြ၏ယေရုရှလင်မြို့၌နေသောဇီးအုံအမျိုးတင်သည် အစဉ်ငိုကြွေးရမည်မဟုတ်တင်အဟိတံကိုနားထောင်၍ကေမတနာတော်မူလိမ့်မည်ထိုအတန်ကိုကြားသောအခါထူးတော်မူလိမ့်မည်ဒါရဘုရားသည်တင်အား ဒုက္ခမုံကိုကျွေး၍ဆင်းရဲခြင်းရေကိုတိုက်တော်မူသောလဲတင်းဤဆရာတို့သည် နောက်တဖန်ပုံးဆောင်၍မရရကြကိုမျက်စိနှင့် ကိုဆရာတို့ကိုမြင်ရလိမ့်မည်တင်းသည်လက်ရဘက်လက်ဝဲဘက်သို့လမ်းလွဲလျင်ဤမည်သောလမ်းသည်မှန်၏ဤလမ်း၌သွားလော့ဟုတင့်နောက်၌ပြောသောစကားသံကို ကိုနားနှင့်ကြားရလိမ့်မည်ထုလုပ်သောငွေရုပ်ထုတစားနှင့် သွန်းသောရွှေရုပ်ထုတစားများကိုမယိုမသေးပြု၍ညစ်ညူးသောအဝတ်ကဲ့သို့ပြစ်ပယ်လျက်သွားတော့ဟု ဆိုရလိမ့်မည်တင်းသည်လေ၌ကျဲသောမျိုးစေ့ဖို့မိုးကိုရွာစေတော်မူလိမ့်မည်မြေအတိနံမှဖြစ်သောမုံကိုအလွန်ကျွယ်ဝစွာပေးသနာတော်မူလိမ့်မည်ထိုအခါတင်ဤသိုးနွားတို့သည်ကျဲသောအရ၌ကျက်စားရကြလိမ့်မည်စကောနှင့်စကားဖြင့် တန်ရှင်းစေ၍ကောင်းမွန်စွာ ရောနှောသောစပါးကိုသာမြေ၌လုသောနွားနှင့်မြဲတို့သည်လည်းစားရကြလိမ့်မည်များစွာသောသူတို့ကိုတတ်၍ရဲလိုက်တို့သည်ပြိုလဲသောအခါမြင့်သောတောင်ရှိသမျှနှင့် ထင်ရှားသောဂုံရှိသမျှတို့အပေါ်မှာ ရေစီးရာမြင့်နှင့်ချောင်းများရှိကြလိမ့်မည်ဒါဝရဖျားသည်မိမိလူတို့၏ကျိုးပြက်ရာကို ပြုပြင်၍ သူတို့ခံရသောဒဏ်ချက်ရာကိုပျောက်စေတော်မူသောအခါလာဤအလင်းသည်နေဤအလင်းကဲ့သို့ဖြစ်၍နေဤအလင်းသည်လည်းပဂတိထက်ခုနှစ်ဆလင်းလိမ့်မည်အငယ်29မှ33ကြည့်ရှုလောသာရဖျားဤနာမတော်သည် ဝေသောအရမှလာ၏ အမျက်တော်လောင်၍မီးလျံဟုံးလေ၏နှုတ်တော်သည် အမျက်နှင့်ပြည့်၍ရှာတော်သည်မီးရှို့တကဲ့သို့ ဖြစ်လေ၏ထွက်သက်တော်သည်လည်းလူမျိုးတို့ကိုရှင်းရှင်းဖျက်ဆီးခြင်းဟာလွှမ်းမိုးသောရေကဲ့သို့လေပင်ကိုမိလိမ့်မည်လမ်းလွဲစေသောဇက်ကိုသူတို့ပါဇက်၌ခွန့်တော်မူလိမ့်မည်တင်တို့သည်ပွဲခံသောနေညတွင် ပြုတကဲ့သို့တီချင်းဆိုရကြလိမ့်မည် ဣဒရေလအမျိုး၏ကြောက်ဒါဝရဖျား၏တောင်တော်သို့ ပလွေမှုတ်လျက် သွားတဲ့ကဲ့သို့ဝမ်းမြောက်ရကြလိမ့်မည်ဒါဝရဖျားသည်လည်းဘုံကြီးသောအတန်တော်ကိုလွတ်တော်မူလိမ့်မည်လက်ယုံတော်တက်ရောက်ခြင်းပြင်းစွာအမျက်ထွက်ခြင်းမီးလျံလောင်ခြင်းမိုးသည်ပါလျက်မိုးသက်မုန်တိုင်းများတို့ကို ပြတော်မူလိမ့်မည် သို့ဖြစ်၍အာရှုရိလူသည်ထာဝရဘုရား၏အသံတော်အားဖြင့်လှဲချခြင်း၊လှံတံတော်အားဖြင့်ဒဏ်ခတ်ခြင်းကိုခံရလိမ့်မည်။ထာဝရဘုရားစီရင်၍သူ၏အပေါ်မှာလေးစွာချထားတော်မူသောလှံတံသည်ရှောက်သွားရာ၌စောင်း၊ပတ်သာ၊တီးခြင်းနှင့်တကွဖြစ်လိမ့်မည်။သူ့ကိုပြင်းစွာစစ်တိုက်တော်မူလိမ့်မည် အကြောင်းမူကားတောဖက်အရက်သည်ရှေးကာလ၌စီရင်လျက်ရှိ၏အကယ်စင်စစ်ရှင်မြင်အဖို့ပြင်ဆင်လျက်ရှိ၏နည်းနည်းကျယ်ဝန်းစေခြင်းငှာဖန်ဆင်းတော်မူပြီးမိရှုဖို့ထင်းပုံကြီးလည်းရှိ၏ဒါဝရဖျား၏ထွက်သက်တော်သည်အရေးကျိုသောကန့်ကဲ့သို့ ထိုထင်းပုံကိုမိရှုရလိမ့်မည်